ဇွန်လ17ရက်2019ခုနှစ်အင်္ဂါနေ့ညနေ9:00နာရီချိန်မှာတရားစီကမ္မဒန္ဒနာရင်သုံးနေတန်ကြသောဆရာတော်တန်ဃာတော်များနှင့်ယောဂီသူတော်စင်များလူရှင်လူမများဝေယဝိစ္စပုဂ္ဂိုလ်များဘွယ်သူဘွယ်သားအလုံး ယရဏမြတ်သုံးပါးနဲ့မိဘဆရာသမားကျေးဇူးတော်ရှင်မာစီဆရာတော်ဘုရားပန္တိတာရမဆရာတော်ဘုရားယခုရှိတဲ့မဟာနာယကပြီးလဲဆရာတော်စရှိသောဆရာသမားတို့ဤဂုဏ်တော်ကျေးဇူးတော်အနန္တတို့ကြောင့်ဘေးရန်ကြောင်းကြအမှုဒုက္ခတွေကင်း၍ကိုယ်စိတ်နှပါအေးအေးမြတ်မြတ်ကြည်ကြည်လင်လင်ချမ်းချမ်းသာသာဖြင့် တတိပဒံတရားများကိုမပြတ်မလတ်ယူမှတ်နိုင်ကြသဖြင့်မိမိတို့ရည်မှန်းတောင်းတအပ်သော လောကီချမ်းသာလောကုတ္တရာချမ်းသာပြည့်ပြည့်စုံစုံနဲ့ကိုမတောင်ကန်းအေးချမ်းသောနေမြေမှာပျော်မွေ့နိုင်ကြပါစေပျော်ရွှင်ချမ်းမြေ့နိုင်ကြပါစေမိမိတို့ကိုယ်တိုင် ဟိုမှာတောင်ကအေးချမ်းသောနေမြေမှာရောက်ရှိခံစားနိုင်ကြသလိုတဲ့တရားတရားသောပုဂ္ဂိုလ်တွေကိုလည်းပဲအဲ့ဒီလိုအေးချမ်းချမ်းနဲ့ဟိုမှာပကံအေးချမ်းသောနေမြေမှာအေးမြတ်မြတ်နေတိုင်ဖို့ရာကူညီနိုင်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်တွေဖြစ်နိုင်ကြပါစေလို့ကျေးဇူးစွာမေတ္တာပို့သ နှုတ်ကွန်းဆက်တာရင်ဓမ္မသဘင်ကိုစတင်ဖုံးလိုက်ပါပြီတဲ့မနေ့ကဤကဏ၅ပါးဓာတ်ကြီး၄ပါးမွေးကြီး၄ကောင်နဲ့တူတဲ့ကြောင်းမှာအဝိဒေတကာရီတော်အတုပြုခြင်းမရှိဘူးဆိုတဲ့အကြောင်းဒီပြောလို့ပြီးသွားပြီဒီကနေ့ပြောစရာကြံတာကတော့ အနန္တဒောတုပတ္တဝတော်တဲ့အစဆုံးပိုင်းခြားမရှိတဲ့အပြစ်ဒေါသတွေဘေးဥပအန္တရာယ်တွေကိုဖြစ်စေတတ်တဲ့အတွက်ကြောင့်တဲ့ဝီလေးကောင်နဲ့ဓာကြီးလေးပါတူတယ်တဲ့အဲ့ဒါမွေအစိတ်မိတဲ့လူထိတဲ့လူဟာမျက်စိရင်လည်းကန်းသွားတတ်တယ် ကြည်တယ်လက်တင်လည်းကျုပ်ပဲ့ပျက်စီးသွားတတ်တယ်အဲသို့မဟုတ်အသုံးမကျတဲ့သဘောမျိုးလည်းဖြစ်သွားတတ်တယ်များသောအားဖြင့်တော့သေတာကများပါတယ်တဲ့အဲ့တော့မွေးတွေဟာအပြစ်ဒေါသတွေများသလိုများစွာသောဘိဥပအန္တရာယ်ကိုဖြစ်စေတတ်သလိုမိမိတို့ခန္ဓာမှာရှိနေတဲ့ဓာတ်ကြီးလေးပါတရားတွေကလည်း များစွာသောအပြစ်တွေရှိတယ်ဟောဒီခန္ဓာကိုယ်ကြီးဓာတ်ကြီး၄ပါးမြတ်မြတ်တတ်တတ်ဖြစ်နေတော့မှာတော့မသိတာဘူးတဲ့သွားလို့ကောင်းစားလို့ကောင်းပြောလို့ဆိုလို့ကောင်းနေလို့ထိုင်လို့ကောင်းပြီးနေတာပေါ့အဲ့ဒီဓာတ်ကြီး၄ပါးမညီမညွတ်မမြတ်မတတ်ဖြစ်လာပြီပျက်စီးလာပြီဆိုရင်တော့အဲမျိုးမျိုးသောယောဂါတွေဖြစ်တာပဲတဲ့ မျက်စိစေုံသွားကြည့်ယောဂမျိုးမျိုးပဲနားစေုံသွားကြည့်ယောဂတွေအမျိုးမျိုးပဲနှာခေါင်းစေုံသွားကြည့်နှာခေါင်းယောဂတွေအဲလေပင်လေကြောင်းယောဂတွေအစုပ်တို့အသေးတို့နှလုံးတို့ဘာညာပေါ့လေယောဂမျိုးမျိုးအကျိုးမဲ့အပြစ်ဒေါသတွေအများကြီးဖြစ်တယ်တဲ့အဲဖြစ်တဲ့ဥစ္စာတွေဓာတ်ကြီးလေးပါရှိလို့ပဲ မွေးလေးကောင်ကြိုက်လို့ရင်အပြစ်ဒေါသတွေများစွာဖြစ်စေသလိုမိမိတို့ခန္ဓာကိုယ်မှာရှိတဲ့ဓာတ်ကြီးလေးပါးကြောင့်ပဲယောဂမျိုးမျိုးတွေဖြစ်ရတယ်တဲ့မျက်စိကိုယ်ဓာတ်တွေအဲနားတွေမကြတာတွေလက်ကြောင်းကစားလို့တောက်လို့မရတာတွေอืมသွားကျင်တိုင်းသွားလို့မရရက်ကျင်တိုင်းလည်းရက်လို့မရတဲ့ထိုင်ကျင်တိုင်းလည်းထိုင်လို့မရအိတ်ကျင်တိုင်းလည်းအိတ်လို့မရနောက်ဆုံးတော့ သေခြင်းဆိုတဲ့အပြစ်ဒေါသကတော့တတ္တဝါတိုင်းခံရတာပဲဘုံကံကြီးမားတဲ့ပုဂ္ဂိုလ်လည်းပဲသိရတာပဲဘုံကံမကြီးမားတဲ့ပုဂ္ဂိုလ်လည်းသိရတာပဲတဲ့ပညာတတ်တဲ့သူလည်းသိရတာပဲပညာမတတ်တဲ့သူလည်းသိရတာပဲတဲ့ဘုံကံကြီးလက်ဣတိပတ်နဲ့ဣတိပတ်တကူပြည့်စုံတဲ့ပုဂ္ဂိုလ်လည်းသိရတယ်ဣတိပတ်တကူမရှိတဲ့သူလည်းသိရတယ် နောက်ဆုံးမှတလောကလုံးအမျက်ဆုံးပြစ်တော်မူတဲ့မြတ်စွာဘုရားအမတန်အားတော်ကြီးတယ်တဲ့ဆတ်တန်၁၀စီးအာမန်ကြီးတယ်တဲ့ဆတ်တန်၁၀စီးအားကိုဆောင်းတယ်ယောက်ျားဘူကြီးဂတိတထောင်းတို့ရဲ့အားကိုဆောင်းနိုင်ဆောင်းတော်မူနိုင်တဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားနောက်ဆုံးတော့ ဓာတ်ကြီးလေးပါမွေးကြီးလေးအောင်ကလည်းတော့ဘာဖြစ်သွားဝမ်းသွေးဝမ်းသွန်တဲ့ယောဂတဲ့အဲ့ဒီသွေးဝမ်းသွန်တဲ့ယောဂဖြစ်လိုက်တော့ဘုရားရှင်ကိုရမြတ်ကြီးမှာအာဒီကုံခန်းသွားတယ်တဲ့ဇတ်တန်စေစီအာကြီးလင်မြန်ဝမ်းတော်သွန်ညာရွှေအမတန်တဲ့အာဒီကုံခန်းသွားတယ်အမတမပင်မအမတမဆင်းရဲအမတမနှိမ့်ဆက်တာဒါမူကြီးလေးကောင်နှိမ့်ဆက်တယ်လို့ ဟောဒီခန္ဓာကိုယ်ဓာတ်ကြီးလေးပါတဲ့တတ္တဝါတွေကိုအမျိုးမျိုးဘယ်တတ္တဝါကမှမညာမတန်အဲသူကတော့ဘယမို့လို့ငါတော့မနှိမ့်ဆက်ဘူးဒါလို့မရှိဘူးအဲနောက်ဆုံးတလောကလောအမျက်ဆုံးဖြစ်တဲ့မြတ်စွာဘုရားပရိနိဗ္ဗာန်ဆံရတယ်တဲ့ပြညာဉာဏ်ကြီးတဲ့ရှင်သာရိပုတ္တရာလည်းပရိနိဗ္ဗာန်ဆံရတယ်ရှင်သာရိပုတ္တရာသူသူပါဇက်ကအံထွက်တဲ့ယောဂာနဲ့ ပရိနိဗ္ဗာန်စံရတယ်ရှင်မောကလမထေမြတ်ကြီးကြတော့ခိုးသား900အပြင်ဘက်ကမွေလေးကောင်ပါတဲ့ကိုးသားတွေ900ပေါ့လေမွေလေးကောင်လို့တင်စားတတ်တဲ့ခန္ဓာ9ပါးခိုးသား900ရိုက်တဲ့ဓာတ်နဲ့ပရိနိဗ္ဗာန်ဝန်ဆံသွားရတယ်ဒါကြောင့်အင်မတန်မှအပြစ်ဒေါသဘေးရန်အန္တရာယ်များတဲ့အတွက်ကြောင့်ဓာတ်ကြီးလေးပါမွေကြီးလေးကောင်နဲ့တူတယ်လို့မြတ်စွာဘုရား ဟောကြားခြင်းဖြစ်တယ်။ဒါကိုနားလည်လို့ရှိရင်ဩတို့ခန္ဓာကိုယ်ကြီးဟာအင်မတန်မှကြောက်စရာကောင်းတဲ့အစိတ်ပြင်းထန်တဲ့မွေလေးကောင်းတဲ့တူတဲ့ခန္ဓာကြီးပါလား။မွေလေးကောင်းဘေးကလွတ်အောင်ပြေးသလိုဒီခန္ဓာ၅ပါးဒုက္ခတရားမွေကြီးလေးကောင်ဘေးကလွတ်အောင်တို့ပြေးမှတော်မယ်လို့ဘောပေါက်နားလည်ပြီးတော့မိမိတို့ခန္ဓာမှာပေါ်လာတဲ့ဓာတ်ကြီးလေးပါ ပတုဝိတရဲ့ပေါ်လိုက်ပြောက်လိုက်ဖြစ်ဖြစ်အိဋ္ဌာတွေသိအောင်အာဘောတရဲ့ပေါ်လိုက်ပြောက်လိုက်ဖြစ်ဖြစ်အိဋ္ဌာတွေသိအောင်ဒီဇောတရဲ့ပေါ်လိုက်ပြောက်လိုက်ဖြစ်ဖြစ်အိဋ္ဌာတွေသိအောင်ဝါယောတရဲ့ပေါ်လိုက်ပြောက်လိုက်ဖြစ်ဖြစ်အိဋ္ဌာတွေသိအောင်တဲ့ရှုမှတ်နေလို့ရှိရင်ဖြင့်မူကြီးလေးကောင်ဘေးကလွတ်အောင်ပြေးနေတာဖြစ်တယ်ကုယောဂီများဟာญาติဥရုပြင်းထန်ပေမဲ့လို့ဤခန္ဓာကိုယ်မှာဖြစ်နေတဲ့ဓာတ်ကြီးလေးပါး မွေကြီးလေးကောင်ဘေးကလွတ်အောင်ပြေးနေကြတဲ့သဘောဖြစ်တယ်လို့နားလည်ပြီးတော့အဲဒါအာထုတ်လို့ရှိရင်ဖြင့်ဓာကြီးလေးပါးကိုရှုမှတ်ပွားများအာထုတ်လို့ရှိရင်ဓာကြီးလေးပါးရဲ့မမြဲတဲ့သဘောအနိစ္စပင်ပန်းဆင်းရဲနှိမ့်ဆက်ခံခဲ့တဲ့သဘောဒုက္ခကိုပြစ်ကျင်တဲ့အတိုင်းမဖြစ်သူပြစ်ကျင်တဲ့အတိုင်းဖြစ်နေတဲ့အနတ္တအဲ့ဒါသဘောတွေသိပြီးတော့ အဲ့တရားတွေကိုရှုရင်းမှတ်ရင်းနဲ့တဲ့ဖြစ်ပြနေတဲ့ယုံနဲ့သင်္ခါရကိုရှုရင်းမှတ်ရင်းနဲ့ဖြစ်ပြနေတဲ့ဤမဘကံမဟိုမဘကံမဖြစ်မပြတ်တဲ့ဘေးကင်းတဲ့ဌာနအေးမြချမ်းသာသောဌာနရောက်မယ်လို့မြတ်စွာဘုရားဟောကြားတော်မူလို့ရင်ဖြစ်ပါတယ်တဲ့။အကြီးလေးပါနဲ့ဘုန်းကြီးလေးကဒူးပုံ ဟောပေါက်လို့ရှိရင်စိတ်ဆက်ပြီးတော့အဲ့ဒါရှင်ဘယင်ကဝေထိန်တဲ့ယောက်ျားဟာမွေကြီးတွေမထိန်မနဲ့ထွက်ပြေးပြီဆိုတဲ့တည်င်းကြတော့အဲ့ဒါသူ့ကိုအဲဒီကောင်စောတိကအပြစ်မရှိဘူးတော့အပြစ်ရှိသွားပြီအရင်တော့ကအပြစ်ကမတင်ရှားခုတော့အပြစ်ကတင်ရှားပြီအပြစ်တင်ရှားတဲ့သူကြောင့်သူ့ကိုတတ်ဖို့ရာဖြစ်တယ် ဤမွေတင်းယောက်ျားကိုဘသူတွေတတ်မလဲလို့ညိုတဲ့မှာကြီးညာမောင်းကတော့အဲ့ဒီမွေတင်းယောက်ျားနဲ့အရင်ကတည်းကမတည့်တဲ့ဆန့်ကျင်ဘက်ရန်သူကြီး၅ယောက်ကထွက်လာတယ်အဲကျွန်တော်မျိုးတို့၅ယောက်မွေတင်းယောက်ျားတက်ခွင့်ပြုပါရှင်မင်းကတရားဝင်ခွင့်ပြုလိုက်တယ်မင်းတို့ ဝိရင်းယောက်ျားကိုမိတဲ့နေရာမှာ တွေ့ရသင်ကြိုင်ဓမ္မဆိုင်ပဲတတ်စီလို့အမိန်ပေးလိုက်တယ်တဲ့အမိန်ပေးလိုက်တော့အဲသူလဲသူ့အကျိုးလိုလားတဲ့ငွေတင်းယောက်ျားအကျိုးလိုလားတဲ့ပုဂ္ဂိုလ်ကလာပြောတယ်မျက်နောက်ကိုမွေကြီးလေးကောင်ကလည်းလိုက်လာပြီမွေကြီးလေးကောင်ကလည်း ငါတို့ပြုစုတဲ့သူကမပြုစုပဲနဲ့ငါတို့ပြစ်ပြီးတော့ထွက်ပြေးသွားတယ်စိတ်ဆိုးပြီးတော့မင်းကိုကတ်တိုက်ကြိုက်တတ်ဖို့ရာအတွက်နောက်ကအပြေးလိုက်လာပြီဒါတည်းမကသေးဘူးဝေကြီးလေးကောင်အပြင်မင်းရဲ့မင်းနဲ့မတည့်တဲ့မင်းကိုမုန်းနေတဲ့ရန်သူကြီး၅ယောက်ကလည်းမင်းတတ်ဖို့ရာဘယင်ကတရားဝင် ခွင့်ပြုလိုက်ပြီဒါကြောင့် အဲ့ဒီစန့်ကျင်ဘက်ရန်သူကြီး9ယောက်ပြီးကလည်းလွတ်အောင်မွေးလေးကောင်ပြီးကလည်းလွတ်အောင်ပဲပြေးပြီးတော့ဆိုတော့ပြေးခိုင်းလိုက်တာအဲသူလည်းပြေးရရှာတယ်တဲ့အဲ့တော့ရန်သူကြီး9ယောက်ဆိုတာဘာလဲဆိုတာပြင်စဝတကပိစ္ဆတိကဂောတိဘိကဝေပိစ္ဆနေတံဥပါဒေခန္ဓာနာတိဝဇနံတဲ့ မြတ်စွာဘုရားจิตတจิตမိတို့တဲ့အဲ့ဒီဥပမာတွေမှာပါတဲ့စန့်ကျင်ဘက်မတည့်တဲ့ရန်သူကြီး၅ယောက်ဆိုတာပြင်စဝတကအဲတတ်မဲ့ရန်သူကြီး၅ယောက်ပစ္စတိကစန့်ကျင်ဘက်ကိုယ့်ကိုအမတန်မုန်းတီးနေတဲ့ရန်သူကြီး၅ယောက်အဲ့ဒါဘာတော့ဆိုတော့ပင်စနေတံဥပါဒာနဲ့ခန္ဓာနန္တိဝဇနံ တရားမဟုတ်ဘူးတဲ့သူတတ်ကြီးလူတတ်သမားကြီး9ယောက်စံကျင်ဘက်ရန်သူကြီး9ယောက်ဆိုတာကဥပါဒါနဲ့ခန္ဓာ9ပါးတဲ့ဥပါဒါနဲ့ခန္ဓာ9ပါးဟာကိုယ့်ရဲ့စံကျင်ဘက်ကိုယ့်ကိုတတ်မဲ့ရန်သူကြီး9ယောက်ဖြစ်တယ်လို့မြတ်စွာဘုရားဥပမာနှိုင်းပြီးတော့ပြတယ် ရန်သူကြီး၅ယောက်ကမိရတတ်တယ်လို့မိမိတို့ရဲ့ဟောဒီဥပါဒာနဲ့ခန္ဓာ၅ပါးဟာလည်းတတ်မဲ့ရန်သူကြီးဖြစ်ပါတယ်တဲ့ယောဂီတို့မိမိတို့မှာနော်ပထမကဓာကြီး၄ပါးဆိုတဲ့မွေကြီး၄ကောင်ကလည်းကြိုက်တတ်မလို့မိရအရကြိုက်မြည်တတ်၄ရမွေဘေးပေါ်အဲအဲ့မွေဘေးတယ်မကဘူးကတခါတည်းอืมတတ်မလို့လိုက်လာတဲ့ရန်သူကြီး၅ယောက်ကနောက်က တွေးတဲ့နေရာတတ်ဖို့တဲ့ဉာဏ်သူကြီး9ယောက်အဲ့ဒါဘသူတော်ဥပါဒာနဲ့ခန္ဓာ9ပါးတဲ့အဲ့ဒါလေးကိုနည်းနည်းရှင်းအောင်ပြောရမှာဥပါဒာနတပုတ်ခန္ဓာကတပုတ်တဲ့အဲခန္ဓာ9ပါးဆိုရင် လောကီ လောကုတ္တရာတရားအလုံးစုံပါတယ်အဲ့လိုဆိုရင်ဥပဒနာက လောကုတ္တရာခန္ဓာကိုမယူရဘူးတဲ့လောကီခန္ဓာကိုပဲယူရမယ်ဒါကြောင့်လောကီခန္ဓာကိုယူစေခြင်းတဲ့အတွက်ကြောင့်ဥပါဒါနဲ့ခန္ဓာလို့ဒီလိုနာမည်တက်ပြီးတော့မြတ်စွာဘုရားဟောပြခြင်းဖြစ်ပါတယ်တဲ့အဲ့ဒါဥပါဒံကတပုတ်ဥခန္ဓာကတပုတ်ဥပါဒံဆွဲလန်းတဲ့တရားပေါ့ ဖာကိုမွေငန်းမြဲစွာဖန်းတို့ဆွေလန်းသမှုအာယုံပြုဥပါဒံဟုခေါ်တဲ့ဖတ်တတဝါကိုမွေကမြဲစွာဖန်းထားသလိုတဲ့ဆွေလန်းပြင်းပြင်းထန်ထန်ဆွေလန်းတာကိုဥပါဒံခေါ်တယ်တဲ့အဲ့ဒီဥပါဒံက၄ပါးတဲ့အစဉ်အာယုံကာမဂုဏ် အတန်အာယုံကာမဂုဏ်အနတ်အာယုံကာမဂုဏ်ယတအာယုံကာမဂုဏ်တွေ့တိအာယုံကာမဂုဏ်အဲ့ဒီအာယုံ၅ပါးကာမဂုဏ်တရားတွေကိုနှစ်သက်ဆွဲလန်းတာကိုကာမှုပါဒံလို့ခေါ်တယ်။အဲအစဉ်ကောင်းကောင်းလေးဆွဲလန်းနေကြတာ။အဲ့ဒါကာမှုပါဒံတဲ့။အတန်ကောင်းကောင်းလေးဆွဲလန်းနေတာလဲကာမှုပါဒံတဲ့။အနံ့ကောင်းကောင်းလေးဆွဲလန်းတယ်လဲကာမှုပါဒံတဲ့။ အယတကောင်းလေးတွေဇွဲလန့်တယ်လေကာမှုပါဒံအတွေ့အထိအဝိယုံအသုံးဆောင်ကောင်းလေးတွေနှစ်သက်နေတာလေကာမှုပါဒံအဲ့ဒါကတပါသီလပတုပါဒံသီလပတုပါဒံဆိုတာမကောင်းတဲ့အလေးကျင့်မှားတွေကို အမှန်တရားအနေနဲ့ထင်မှားတာကိုသီလပတုပါဒံတဲ့အဲမကောင်းတဲ့လေ့ကျင့်ဆိုတာက ခွေးလိုသွားခွေးလိုစွာခွေးလိုနေရင်နိဗ္ဗာန်ရောက်နိုင်တယ်လို့မာရွယ်နဲ့အယူဆကြီးပေါ့နွားလိုသွားနွားလိုစွာနွားလိုနေရင်နိဗ္ဗာန်ရောက်နိုင်တယ်လို့အဲ့လိုမှားရွယ်တဲ့အယူဆမကောင်းတဲ့အလေးမှအကျင့်မှားတွေဆွဲလန်းနေတာတစ္ဆာလေးပါလဲမပါမကင်ရှိပါလဲမပါပဲနဲ့အဲ့ဒီလိုမကောင်းဆိုးရတဲ့အကျင့်တွေကိုဆွဲလန်းတာတဲ့အဲ့ဒါသီလပတုပါဒံလို့ခေါ်တယ် အတ္တဝါဒုပါဒံဆိုအတ္တလို့ထင်တာငါကောင်လေးရှိတယ်သွားတာလဲငါပဲမြင်တာလဲငါပဲကြားတာလဲငါပဲနန္တာလဲငါပဲစားတာလဲငါပဲထိတာလဲငါပဲတွေးတော့ကြံစည်တာလဲငါပဲလို့အဲဒီလိုအထင်မှားပြီးဆွဲလန်းတာကိုအတ္တဝါဒုပါဒံအဲ့ဒီသီလပတုပါဒာနဲ့အတ္တဝါဒုပါဒာနှစ်ပါးခြံပြီးတော့ကျန်တဲ့မိစ္ဆာဒိဋ္ဌိအယူမှာ60 60 အဲ့ဒါကိုဒိဋ္ဌုပါဒံတဲ့ဥပါဒံတရား၄ပါးအကျဉ်းချုပ်လိုက်တော့ဒိဋ္ဌိက၃ပါးပါတယ်အတ္တနာတစ်ပါး၄ပါးဆိုတော့လေအကျဉ်းချုပ်တော့၂ပါးပဲတဏ္ဏနဲ့ဆွေလန္တာအဲ့ဒါဥပါဒံဒိဋ္ဌိနဲ့ဆွေလန္တာဥပါဒံတဏ္ဏကတော့ตายာပြီးတော့ဆွေလန်းနေတဲ့ညတင်လွဲ့ အဲဒိဋ္ဌိကတော့အထင်လွဲပြီးတော့စပလန်းတယ်ယောက်ျားပဲမိန်းမပဲငါပဲသူပဲယုံနံလို့မသိဘူးခန္ဓာလို့မသိဘူးအာယတနာဓာတ်လို့သစ္စာလို့မသိဘူးအဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတတ္တဝါပဲလူပဲနတ်ပဲမြမပဲလို့အထင်လွဲပြီးဆွဲလန်းတာကိုဒါလည်းဥပါဒံဒိဋ္ဌိဥပါဒံလို့ခေါ်တယ်အဲ့ဒါတဏှာဒိဋ္ဌိနှစ်ပါးကိုဥပါဒံ ဥပါဒံ၄ပါးအနှစ်ချုပ်တော့တဏှာနဲ့ตาယာဆွဲလန်းခြင်းဒိဋ္ဌိနဲ့ထင်မှားပြီးတော့ဆွဲလန်းခြင်းဒါကြောင့်ထင်လွဲตาယာဆွဲလန်းတာနဲ့ပြဥပါဒံလို့ဥပါဒံတရားကိုကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကဆောင်းဖို့စီကုံပေးတယ်အဲ့ဒီတဏှာနဲ့အဲ့ဒီဒိဋ္ဌိနဲ့ဆွဲလန်းနိုင်တဲ့ခန္ဓာဖြစ်လို့တဲ့ ဟောဒီခန္ဓာကြီးကိုဥပါဒါနဲ့ခန္ဓာ၅ပါးလို့ဒီလိုဟောတာအဲ့ဒါရူပါဒါနဲ့ခန္ဓာဝေဒနုပါဒနဲ့ခန္ဓာသင်္ညုပါဒနဲ့ခန္ဓာသင်္ကာရုပါဒနဲ့ခန္ဓာဝိညာဏုပါဒနဲ့ခန္ဓာလို့ခန္ဓာ၅ပါးအဲ့ဒါဥပါဒနဲ့ခန္ဓာတရား၅ပါးတဲ့အဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးကိုအစံကျင်ဘက်ယန္တူကြီး၅ယောက် လူတတမကြီး9ယောက်လို့မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်ပါတယ်တဲ့ဥပါဒာနဲ့ခန္ဓာဆိုတာကပါဠိဘာသာနဲ့ပြောတာမြန်မာလူဝရကုမျက်စိနဲ့မြင်နေတာဒီပါပဲမျက်စိနဲ့မြင်တွေ့နေရတာလဲဥပါဒာနဲ့ခန္ဓာ၅ပါးပဲကြားတာလဲဥပါဒာနဲ့ခန္ဓာ၅ပါးနာတာလဲဥပါဒာနဲ့ခန္ဓာ၅ပါး ဇာတောက်တွေလည်းဥပါဒာနဲ့ခန္ဓာ၅ပါးထိတွေ့နေတာလည်းဥပါဒာနဲ့ခန္ဓာ၅ပါးကြံတွေးစဉ်းစားနေချိန်မှာလည်းဥပါဒာနဲ့ခန္ဓာ၅ပါးပဲတဲ့မြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းထိတိုင်းသိတိုင်းဥပါဒာနဲ့ခန္ဓာ၅ပါးဖြစ်ပေါ်နေတယ်အဲ့ဒါတွေကိုမယုမှတ်ဘဲနဲ့ဒီလိုသာမန်နေလို့ရှိရင်ရန်သူကြီး၅ယောက် အဲတတ်ဖို့ရအတွက်တတ်ပါတော့လို့လေပင်စင်းပြီးနေတာနဲ့အတူတူပါပဲတဲ့အဲသိုးတွေလို့ဖြစ်မှာပေါ့သိုးတွေကတကောင်တက်ရင်နောက်ကလည်းလိုက်ပြီးတော့လေပင်စင်းပြီးတာမယ်အဲလိုပဲမိခန္ဓာကိုယ်မှာပြောမှု့ပြီးတော့ခန္ဓာရဲ့အရှိဒုက္ခသဘောတွေမသိရင်တဲ့ဒါခန္ဓာ၅ပါးကိုတတ်နေတာပဲ အခုလိုပေါင်းနေပိန်နေထိုင်နေထိရသွားတယ်လာတယ်ရက်တယ်စားတယ်တောက်တယ်ကွေးတယ်စတယ်မှတ်နေတယ်ယုတ်တိဖြစ်တိုင်းမှတ်နေတယ်ဝေဒနာတွေဖြစ်တိုင်းမှတ်နေတယ်သင်ညာတွေဖြစ်တိုင်းသင်္ခါရဝိညာဉ်တွေဖြစ်တိုင်းဖြစ်တိုင်းနဲ့လိုက်ပြီးတော့ရှုနေတယ်မှတ်နေတယ်ပွားနေတယ်ဆိုလို့ရှိရင်ဖြင့်လူတတမ9ရောက်ပြီးကလွတ်အောင်ပြီးနေတာဖြစ်တယ်မမဘဲနဲ့ခုလိုပြောမှွေ့နေတယ် မြင်ရတာကောင်းတယ်ဆိုပြောမွေ့ကြားရတာလည်းကောင်းတယ်အမြင်ကောင်းအောင်အမျိုးမျိုးသော TV တွေကြည့်ပေါ့လေอืมရုပ်ရှင်တွေကြည့်တခြင်းတွေနာထောင်ကောင်းတဲ့အနံလေးတွေယူရက်ကောင်းတဲ့ဇာတ်တော့ဆိုင်တွေမှာသွားဇာတ်တော့อืมကောင်းတဲ့အိယာကတင်မတော်ကရင်ယထာဇာတိတွေနဲ့ပြောမွေ့နေတာရန်သူကြီး၅ယောက်ကိုတပ်ပြတ်နေတာတဲ့ဘွားတိုင်းဘွားတိုင်း အဲ့ဒီခန္ဓာ၅ပါးဆိုတော့ရန်သူကြီးတတ်လို့သိရတဲ့ဘဝရာလက်နဲ့တွဲလို့တော့မကုန်ကွန်ပျူတာစက်နဲ့တွဲလည်းကုန်မှာမဟုတ်ဘူးအဲဘာနဲ့မှတွဲလို့မကုန်နိုင်ဘူးအဆုံးပိုင်းချမရှိနိုင်ဘူးလို့ဆိုရမှာပဲအဲ့တော့အခုဘုန်းကြီးတို့မြင်စေကဏလေးပြောပြမြင်စေကဏမှာအဲမြင်စေကဏတဲ့လက်တွေ့တရားမှတ်နေကြတာဟူထိုင်းနေတယ်ပေါ့နော် ထိုင်တဲ့ကံမှာကိုယ်ကြည်တတ်တဲ့အတွေ့အထိကဒါရုပ်ဥပါဒနဲ့ခန္ဓာပဲအဲဒါလေးကို တွေ့တိတယ်တွေ့တိတယ်ထိုင်နေထိတယ်မှတ်နေတယ်အဲမှတ်တက်ကတင်ညာဥပါဒနဲ့ခန္ဓာတဲ့အဲမှတ်လို့ကောင်းတာမကောင်းတာတကလေးမှတ်လို့ကောင်းတကလေးမှတ်လို့မကောင်းဘူးတကလေးတော့မှတ်လို့ကောင်းသည်လည်းမဟုတ် မကောင်းသည်လည်းမဟုတ်ဘူးတဲ့ဝေဒနာတွေဖြစ်အဲ့ဒါဝေဒနာဥပါဒာနဲ့ခန္ဓာအဲမှတ်သားမှုလေးဖြစ်အောင်ကြောင်းကြဆိုင်ပြုလို့အထုတ်နေတာကသင်္ခါရဥပါဒာနဲ့ခန္ဓာဒါလေးကိုတီးတာလေးကိုသိနေတဲ့သဘောလေးကဝိညာဉ်ဥပါဒာနဲ့ခန္ဓာတဲ့ဥပါဒာနဲ့ခန္ဓာ၅ပါးကယခုလိုထိုင်နေစေကဏမှလည်းဖြစ်တယ်တဲ့ဘယ်ခဏမှဆိုဖြစ်နေတာ ဒါကြောင့်ဝိပဿနာဉာဏ်ဆိုရပေယရှုရဖြစ်သည်နီဆွေလန်းနိုင်ရငါးခန္ဓာမှန်စွာရှုရဖြစ်သည်တဲ့ဆွေလန်းနိုင်တဲ့တဏှာနဲ့တဏှာနဲ့ငါဥစ္စာငါခန္ဓာကြီးလို့ตายာပြီးဆွေလန်းနိုင်တဲ့ခန္ဓာဒိဋ္ဌိနဲ့ငါပဲလို့ဆွေလန်းနိုင်တဲ့ခန္ဓာအဲ့ဒီခန္ဓာကြီးကိုဝိပဿနာရှုရတယ်တဲ့ဘာဖြစ်လို့ရှုရလဲဘယ်ကျိုးငါဒုခန္ဓာဘယ်ကရှုရပါသနည်း ဘယ်အတွက်ဘယ်အတွက်ကြောင့်ဒီခန္ဓာကိုယ်ဝိပဿနာရှိရလဲဆိုလို့ရှိရင်မဆွဲဖို့ရတဲ့ဖြစ်စေမှမှန်စွာရှုရပါတည်းမဆွဲလန်းဖို့အတွက်တဏှာနဲ့မဆွဲလန်းအောင်ဒိဋ္ဌိနဲ့မဆွဲလန်းအောင်မဆွဲလန်းနိုင်အောင်လို့တရားမှတ်ရတာတဲ့မဆွဲဘူးဘယ်ချိန်မှတ်ဖြစ်ပြီးတာမှမဖြစ်သေးခင်မမှတ်နဲ့ဖြစ်ပြီးတာလည်းမမှတ်နဲ့ဖြစ်တုံးဖြစ်စေဖြစ်ကြိုက် ပြစ္ဆုတ်ပန်တဲ့တယ်မြင်တော့မြင်စေမြင်ကြိုက်မှမြင်တယ်မြင်တယ်လို့မှတ်ကြားတော့ကြားစေကြားကြိုက်မှကြားတယ်ကြားတယ်လို့မှတ်နန်တော့နန်စေနန်ကြိုက်မှနန်တယ်နန်တယ်လို့မှတ်စားတော့စားစေစားကြိုက်မှစားတယ်စားတယ်လို့မှတ်ထီတော့ထီစေထီကြိုက်မှထီတယ်ထီတယ်လို့မှတ်သိတော့သိစေသိကြိုက်မှသိတယ်သိတယ်လို့မှတ်ရတယ်အဲ့ဒါဥပါဒณะခန္ဓာ၅ပါးကြီးရှုနေတာတဲ့ ဘာပြုလို့ရှုရတယ်လဲဆိုတော့မစွဲလန်းနိုင်အောင်လို့တဏှာနဲ့မစွဲလန်းနိုင်အောင်ဒိဋ္ဌိနဲ့မစွဲလန်းနိုင်အောင်လို့မစွဲဖို့ရာဖြစ်စေမှာမှန်စွာရှုရပါတည်းပြစ်ကံမရှုယုံနံစုစွဲမှုဝင်ရောက်သည်အမြင်တော့မြင်တဲ့ကမှမြင်တယ်လို့မမှတ်ဘူးကြားတယ်လို့မမှတ်ဘူးနာနေစားတယ်ထိတယ်သိတယ်မမှတ်ဘူးမမှတ်လို့ရှိရင် ပြင်းတဲ့ ဖြစ်ကြမယူယုံနံစုဆွဲမှုဝင်ရောက်သည်တဲ့တဏှာဆွဲတွေဝင်တော့မယ်ဒိဋ္ဌိဆွဲတွေဝင်တော့မယ်အဲ့ဒီဆွဲတွေမဝင်အောင်လို့ဖြစ်တုံးဖြစ်စေဖြစ်ကြကိုဝိပဿနာရှုတယ်တဲ့ဖြစ်ကြမရှုယုံနံစုဆွဲမှုဝင်ရောက်သည်မလို့ဆွဲတော့မြဲတယ်လို့လည်းဆွဲတာပဲမြင်တာလည်းမြဲတယ်ကောင်းတယ်ချမ်းသာတယ်ငါပိုင်တယ် ရတာလည်းမြဲတယ်ကောင်းတယ်ချမ်းသာတယ်ငါပိုင်တယ်နာနာလည်းမြဲတယ်ကောင်းတယ်ငါပိုင်တယ်ဒါလို့တင်းပြီးဆွဲလန်းနေတာမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်တဲ့မြဲတာပဲမြဲလည်းမြဲနေတာပဲကြာတာနန္ဒစရတိတာတိတာအကုန်လုံးမြဲနေတယ်ကောင်းတယ်မြဲတယ်ကောင်းတယ်ငါကောင်းတယ်မျက်နာဘယ်လိုငါမျက်နာပေါ့ကြာတာလည်းငါကြာတာပဲ နန္နာလဲငါနန္နာစားတာလဲငါစားတာထိတာလဲငါထိတာသိတာလဲငါသိတာပဲလို့ငါကောင်လေးအနေနဲ့ထင်မှတ်တတ်တယ်။ဘာကြောင့်ထင်မှတ်တော့မရှုမှတ်လို့တဲ့မရှုမှတ်လို့ထင်တာတဲ့။ပြစ်ကြိုက်မရှုယုံနံစုဆွဲမှုကင်းပြောက်သည်။အဲဥပါဒနဲ့ခန္ဓာငါးပါးဖြစ်ပေါ်တော့ဖြစ်ပေါ်စေမှာမြင်တယ်ကြားတယ်နမ်းတယ်စားတယ်ထိတယ်သိတယ်ဖြစ်တော့ဖြစ်စေပြစ်ကြိုက်ပြစ္ဆုတ်ပံတဲ့တဲ့မှတ်တယ်ရင်တဲ့။ မမြဲဘူးလို့သိလား။အော်မြင်တာမြင်ပြီးတော့ပြက်တော့မမြဲပါလား။ကြားတာလည်းကြားပြီးတော့ပြက်တော့မမြဲပါလား။အဲနာတာလည်းနာပြီးတော့ပြက်တော့မမြဲပါလား။စားတာလည်းစားပြီးတော့ပြက်တော့မမြဲပါလား။ထိတာလည်းထိပြီးတော့ပြက်တော့မမြဲပါလား။သိတာလည်းသိပြီးမမြဲပါလား။မမြဲတဲ့သဘောအနိစ္စ။ဆင်းရဲတဲ့သဘောပင်ပန်းတဲ့သဘောနှိမ့်ဆက်တဲ့သဘောမကောင်းတဲ့သဘောဒုက္ခ။ ကိုလူတိုင်းမဖြစ်တဲ့အနတ္တမမြဲစင်းရဲ့သဘောပဲညံတဲ့ရှင်းတော်သည်တဲ့အဲ့ဒါဆွဲလန်းတွေကင်းပြောက်သွားတာရှုမှတ်နေတဲ့သူမှာဆွဲလန်းမရှိတော့ဘူးတဲ့ရှုမှတ်တိုင်းရှုမှတ်တိုင်းတဏှာဆွဲကင်းနေတယ်ဒိဋ္ဌိဆွဲကင်းနေတယ်ဆွဲမှုကင်းပြောက်မလန်းပေါက်ဆက်ရောက်နိဗ္ဗာန်ပြီတဲ့အဲ့လိုခန္ဓာ၅ပါးဒီတရားတွေကိုရှုမှတ်ပွားများအားထုတ်လို့ရှိရင် ဉာဏ်သူကြီး၅ယောက်ဘေးကလွတ်အောင်ပြေးနေခြင်းဖြစ်တယ်လို့မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်ပါတယ်တဲ့အချိန်စီသွားပြီတဲ့နိဗ္ဗာန်မှာဆက်ပြီးဟောပါမယ်ဤကဲ့သို့မြတ်စွာဘုရားဟောကြားအပ်သောတရားတော်ကိုနာယုမတ္တာဟောကြားနေသောကျွန်ုပ်တို့ဤလောကီယုံနာခန္ဓာအာယနာဓာတ်တရားတို့သည်၎င်းတလောကလုံး တကဘာလုံးမှာရှိတဲ့တတ္တဝါအလုံးတို့ဤလောကီယုံနာခန္ဓာအာယတနာတတရားတို့သည်၎င်းဖြစ်ခြင်းပြက်ခြင်း၊အိုခြင်းနာခြင်းသိခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်တဲ့အတွက်ကြောင့်ဒုက္ခသစ္စာဒုက္ခသစ္စာဖြစ်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာတရား၈ပါးတရားတွေကသမှုတရားသစ္စာဣဒနာချုပ်ရံငြိမ်းရအေရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာ နိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝိယဝိဇ္ဇာမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမကသစ္စာလို့သစ္စာလေးပါးတရားသိမြင်လေးခြင်းလေးကတိုင်တိုင်သိမြင်ကြပါသဖြင့်မဝင်ဘိုးဝင်နိဗ္ဗာန်မြင်ကတန်တိဒုက္ခဝိမု ക്തി အယတာ ကိုစီကိုငါခံစားနိုင်ကြလို့မို့မှတောင်းကအေးချမ်းသောနေပြည်မှာကောင်းစွာမသွေပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓု